Paul pi thulam lak buni na lai mai zani le som thum le ni khok pi som guk na satan zuaw ser na khang thak kha thu up na to akisai phadiak hi lai siang tho mun ke hong kilak hi kolosa alian ni aneu giat christ thu zui lo a leitung thu ngek te le mi te thu chin te zui a leitung pil na le amok na zuaw thu te to kwa ma in no te hong siat sak lo na ding in ki kem un lugu ena tugen theina pilna le gan hing aisa na te in มีตูลตัมปีเตสุเซคินอาทุมโลสวกสักหินาเกยหงกิลักฮีฮิลัมเปียตอนนิงอาลุงซิมหงกิปัดนากและตัวลุงซิมเป็นกิเลกิมนอนโลหิมันินดอยอุกนาสุงตุงตักปีดิงฮีเฮปีหวยอสิเทมิหิงเตลุงซิมสุงอาอมอกนาจวทูเตกิดิมฮีนาเลียนปีปีเซบจอนาอเนยินเกงไอซุนอุอหิมันินอมาวเตอินอสางจอวังเลนากิซัมกิสะโลอุฮี အမောင်ဥပနာလက်ထုကွေပီတဲ့ပန်ခရစ်တူဟီလိုအင်လေတုံထုငက်တဲ့လက်မီတဲ့ထုချင်းတဲ့ဟီဟီ Jesu in amaute tua bang pilna hit lo hi ama thil na a tua bang thu pe uma ki mo lo hi a he pi huai a si thai mi te lung sim amau la amau a ki pum wan ding in Jesu in makai lo hi wan wai bu pi a piang sak pa pasian pen amau te a ding in hat na le chim na a hi lam Jesu in nalak den zo hi tang som le gyan na a hong kilim hil zolai hi chi la sa lung sim to ki phasak a amu lo pi pi na te thu kanin kiniam khiat na le wan tung mi te biak na to na thaman u kwa ma kilu khe sak ke un kha thu up na hil sia te nang hong khem ding in ade huai hong kim thei om dan to hong pai ding hi amau te thu gen te nangai le dik na gal pa in nang hong khem kin hi a na thaman ding atan tak pi ding na hi hi kim pi pa in khat ve hong kim kin zo pe le agulaw kin na hi ta hi tua gu in pasian tapa chris na up na hong su sia khin a hi manin ama si san man pha zong na muang non ke hi hi pilna in a khem zo mi te in satan khem na hanga athuman u su na athuak a hi hi amaute in athusiam na te u muangin kiniam khyat na zong nei in kipum piang ding zong ut u a amau ma ma kisuniam u hi alung sim te u bang ma lo pi khong um sang u a asisa alom te u a hi dinga a up mo te u kyang panin a hai vai thu te sang u hi satan in amau te mit hum sang in angai su theina te u mial sak a hi manin amau te in asia zong mu thein non lo u hi asang zomun a wan tung mi asuak asisa alom te u kyang pana hong pai hi chi a a up mo u thil na te amau te in zui u hi na khem pe wa ei te ki kem a satan hong zol na te le khem na te i do chin ten ku la hi na ke hong kilak hi khowak wan tung mi bangin ama ki zema mi tul tampi te khemin salin man khin hi mi hing lungsim pilna pana ama in amed ado pen na sema ma hi lugu ena thugen na ลุงซิมปวกเอ็ดเซียมนาบุมเทนาจิเตอินซาตานอินตูไลคังมีเตอจวดนาลัมปีฮีอาตัวเซียมนาเตตอมาอินนาเซมอินหุนเบกวานาอมาฮันจัมนาเตตัวบังอินกิลังเคสังฮี na lungsim kwa ma uksaken kwa ma in midang khat lungsim uksake hen to banga a uksak na to phat tuam na anga sang ding in ki ummo ke hen mi khat pe tunga a ki hi the alaw wai bel khem na in lungsim dam sak na hi hi tom vei bang nuam tom thei ding a hi hangin to banga a ki uk lungsim pan ki muang non lo in zong hat kik zo non lo hi chris puan mong te along numei bang in thane ma ma khading hi hang a hi zong in eite in pasian hongpia khamphat na zangin upna to ama kiang zuan le hang tua upna to along nu a he pi ma bangin eizong hong he pi pa ding hi mi hing khat in ama lung sim mi hing dang khat auk sang ding pen pasian gel na hilo hi tua pasian zat lama atu a thoki chris in awang lian dam sak pa hi hi hong dam sak ding in ama mit suanin mo nei te a hi na bang chiat u to chris pek tung tonin pasian kyang pai the hi midang khat lungsim wangin kwa ma pai the lo hi wan tung mi te le gen the thuak mi te ki kala kwa bi hing ma aki kham ding hi lo hi pasian in midang te lungsim ama lama a heina a mi khem pe in apan pi ding a hi hi leitung in azang ngei asiam bel hongdam sak thei pa pasian wang let na le he pi na amau te gen un มีคัดเปลุงซิมอุกนานวายาอลุดดิ่งอินนังกองซอลเกอุฮีลุงซิมดำสักนาอินอากิจังไงเข้มเปลกาอลาวไวเบลปิลนาฮีฮีอมาวกิดเลานาลุงซิมตออากิเลาเข้มเปอิน tua pen zang the hi tua bang pil na ta ate in isep ding om lo hi iki tang ding hi zo hi imun pi te khat pe wa tua thu among don zong ilut sang ding hi lo hi thunge thada na in mi te amau tha ki mong saka mo zol na kong khak hong sang hi mun tam pi a thu zung kal ding han cham na oma mi te in amau hi zo na te kisak thei pi u hi mi hing lung sim a khoi thei pilna pen ki pa tak bol ma ma hi a hoi na mun a om te hangin satan in mi te a khem na ding le asuk siat na ding in twa te zat pi pen in nei hi ama siam na pen wan tung pa na bangin kingai s ama de na bang lianin ama in biang na nga pa hi tua pilna panin gam tat hoi kisia kha thu up na bulpi hong ki pha hi doi thu le doi thu up na ephesus kwa a apiang thak te in khat ve lai a apa ta ngei te u tu in ki huai sta u a hi na adoi thu bu te u hal na u to lak u hi pasian tunga akhel na pi u le anun tak na u asia so asak pen adoi thu siam na u ahi hi doi thu tunga a he na u amau te in tua banga alak khia u ahi hi piang thak tak pi u ahi na zong kilang pa hi kum zabit som ni na hun ma in loki doi thu up na te beita hi chi in kingai sun hi ahi zong in tang lai huna doi thu te ma bangin tu hun chang in ai siam na tuam to kizang a hi na pasian thu le thurang te in honglak hi tang lai a doi siam na pen atak tak in tu hun khang thak kha thu up na a ki chi pen ma a hi hi a si sa lom te a ki nei na to satanin mi tul tampi te lungsim hei zo khin hi lai siang tho in mi si te in bang ma thelo hi chi hi thil sia alian kwa neu nga amau te ngai sut na te it na te mu da na te ki sekhin hi a hing lai te to mi si te ki ho thei lo hi a hi zong in satan pen a chil apat a angyan siam sa hi ma bangin mi te lungsim a uk zo an ding in hi zuaw thu ma hong jang hi kha thu up na panin china tampi te ada akap te alei san te kha gilo te to ki ho hi hi bang a hi ngam khem pe alaw huai muna a om a hi hi amaute pasianin bangchengai sut chi lai siang tho in honglak hi tang lai a loki kam sang khat kyanga thu dong ding te apai sak kumpi pa tunga ama in hibangin thu khen hi ekron khwa biak belzebu thu adong ding a napai u israel gama pasian a omlo man a hiam tu in topa in hibangin chi hi nakisial na lupna tongpanin nakum suk ke ding hi nasitak pi ding hi กุมพีเตนินาอเลียนคาดอเนวทุมละลีโลกีเตหุนไลอาดอยสยามนาเตเป็นตูหุนาสิคาโฮปิเทนาอลุงซิมโตมุนดังอาทุเปียงขัดเทเทนาหมายลำทุเปียงดิงเกนนาจิเตอากิบังอาฮีฮีเอกรอนควาและเอฟิซัสควาอากำลำดังเตมมาอินอาจวาวทูเตมาอุโตมีตัมปีเตลำเปียลปีไลฮีอิมายปันินกิดาลนากิฮอกเคเทฮิเล a khem ding le asu se ding in doi te in asiam na khem pe u zang a hi na i mu ding hi pasian amangil sang dinga mi te ki khim na mun khem pe wa satan in a ai azang a hi hi mi te in satan de na azu u chiang in amau te a ki phok the ma in alung sim u buai khina anun tak na u ke sekin hi sol tak pol in ephesus pol pi ahan thot na tu huna pasian mi te in angai ding u ahi hi phatwa na anei lo khomial na sepna te to kiso kha kei un la to te asian na gen zo un ephesus alian nga aneu som le khan up na to thunget na amau le amau mon huai ki sa a ngai muang a a om mi te apuk sa wan tung mi te in abol dan amutel trading in amit te ki hong the hi le ei te zong i khamuang lo ngam ke ding hi doi te in isul hong zui ngit nget uhi sata kan sol bangin migilo te agam ta ding hi chi in eite in ilam en hi a hi zong in mu the lo ama sol tak te panin ilung sim ikep lo lai tang in amau te in siam na athak zang in emu na a alam dang na te hong bol hi ตัวเตอีดอนนาดิงินอีจัดเทดิงกาลฮิมขัดเบกอหีปัสยันกัมมัลตอเอเตอีกิกาลกิงคินฮิมกิมขัดเตอินตัวนลำรังเตปัสยันเกียงปนาหงไปสลายดิงอุฮีอีมายอะเจนาหงกิดำสักดิงฮีอีมุนาอะนลำดังหงกิบอลดิงฮี Satan zo serna te atam cha se ma hongke sep chiangin i thuang ding sitelna a ding ikiging khol khin hiam mi tampi te ok in ki man ding hello hiam pasian thu pia kichian ma ma te pana lampia la พวกตอมทูเตไงนาโตตัวจวาวทูเตอาสังดิงินมีตัมปีเตลุงซิมกิกิงคอลคินอุฮีอาสอดเลวินกิดาวนาหองอมดิงฮีอีเวกปีอินกาลฮิมเคมเปอิสิลดิงกิซัมฮีปะเซียนกัมมัลอุปนาทุงเงนาโตตัวทูซิมอาจัดเขียนนาอินซาตานวางเล็ดนาปนาอิกิดาลนาดิงลุมฮีอาคริสซิสันโตกวาลโซนาดงเอเตหองตุนปีดิงฮี